မြင်အောင်လားနော်အဲ့လိုမြင်လားမသိဘူးပြီးကင်းပဲကင်ကတဲကောင်းတယ်တဲကောင်းတယ်ဆိုမလို့လားအဲဘလောက်ကောင်းလဲဆိုတော့ဘရင်စီသွားဆက်တာတဲ့အခါကျတော့အကောင်လိုက်ဘရင်ကခါသားလေးတစ်ခုတဏှာကအသားလေးကိုအသားလေးဖဲ့ပြီးတော့ပါဇက်ပေါ်ပါဇက်ထဲထည့်လိုက်တယ်ရှားပေါ်ရောက်တာနဲ့ဘရင်ကိုတုံးသွားတာပဲတဲ့ဘာဖြစ်လို့လဲဟာအကျော်ပေါင်းတစ်ထောင်စိတ်သွားလို့တယ် ဒါပေမဲ့အဲ့ဒီအချိန်မှာချက်ချင်းသူတတိယလိုက်တာဟဲ့ခက်ပါပေါ့လားငါဘယ်တော့ခါမှစားဥစားပြားကိုတန်ခါမလှူပဲနဲ့ငါမစားဘူးအခုခါသားငါရှာပေါ်ရောက်နေမဖြစ်ဘူးဆိုဖြတ်ခနဲ့ထွေးချလိုက်တယ်ထွေးချလိုက်တော့မောင်တိုက်တာကထင်တယ်သူခါသားအပြစ်ရှိလို့ထွေးတယ်အောင်မေ့ပြီးတော့ဘယင်ထွေးတဲ့ခါသားကို तू ကလေးဘက်ထောက်ပြီးတော့ပါဇက်နဲ့ကုံပြီးကောက်လိုက် အတိဘယ်ကဒီခါသားတဲ့ကျွန်တော်မျိုးအစိတ်မခတ်ပါဘူးရှင်မင်းကြီးစိတ်ချပါဟိုအစိတ်ခတ်တာဟိုလူတွေပါဟုတ်ကလားဟုတ်ပါတယ်ဗျာဟဲ့ခိုးလူတွေပါတဲ့အစိတ်ခတ်တာကျွန်တော်မျိုးမဟုတ်ပါဘူးတဲ့ကျွန်တော်မျိုးခါသားဘာစိတ်မှမပါပါဘူးတဲ့ဒါနဲ့ဘုရင်ကဟုတ်တယ်ဒိဋ္ဌ မင်းမစိုးရိမ်နဲ့မင်းခါသားမှာအပြစ်ရှိလို့ငါထွေးလိုက်တာမဟုတ်ဘူးငါပါဇက်ထဲရောက်ပြီးမှတန်ဃာတော်ကိုစားဥစားပြမလှူပဲနဲ့ဘယ်တော့ခါမှငါမစားဥပဲနဲ့အခုခါသားကိုငါပါဇက်ထဲအရင်သွေးမိလိုက်တယ်ဒါကြောင့်ငါပြန်ထွေးထုတ်လိုက်တာမင်းဘာမှအပြစ်မရှိဘူးဒီတော့နန်းတော်ကိုအမြဲတမ်းပြင်ထားတဲ့ဆရာတော်တစ်ပါးရှိတယ်။ဂိုင်းငါဆရာတော်လားမဆရာတော်ကိုခါသာအရင်လှူလှူပြီးမှပဲငါကစားမယ် အပါထမကြခင်လဲဆရာတော်ကြွလာဆရာတော်ကြွလာတော့နောက်ကလည်းပဲဥစဉ်ကြီးတစ်ပါးကပါလာတယ်ဆရာတော်ခေါ်လာတော့မဟုတ်ဒါပေမဲ့ဆရာတော်ကလည်းအော်ဒီကိုတော်လည်းပဲဘယင်ပင့်ထားအမှန်တူတယ်လို့ဒီလိုအောက်မေ့တယ်အဲဥစဉ်ကြီးကလည်းခတ်တီတီကြီးပဲပါလာတယ်ဥစဉ်ကြီးဆိုတာဘယ်လိုဟာပြောတာတော်တွဲတော်တွဲဆိုတာဘယ်လိုလဲကြီးမဝတ္တာ ဟာအသက်30 40ရှိမှဝတ်တာလားဟမ်ကြီးမှဝတ်တာတော့ကြီးမှယဟန်ဖြစ်တဲ့လူလို့ပြောကြတာဗတော်တော်လို့ပြောပါဦးဟမ်မိမရပြီးမှဩဒါဖြင့်ဘာတော်ထွက်တာကာမဂုဏ်တော်မှထွက်တာပေါ့ဟုတ်ကဲ့လားကာမဂုဏ်တော်သို့ထွက်တာမဟုတ်ဘူးကာမဂုဏ်တော်မှထွက်တာကာမဂုဏ်တော် အာယုံကျော်တွင်မေ့မျောမွနစ်သေးကြောင်းဖြစ်၏မလစ်တတိဖြစ်တိုင်းတိကမြည်သည့်ခါမျှမသေးရသည်ဒုက္ခနှောင်ဝတ်လွတ်ကြောင်းဒီတဲ့ပါတယ်တော့အပမတော်အမတံပဒံပမတော်မစ္စုနောပဒံယေပမတဏမိယံတိအပမတယထာမတာအဲ့ဒါပြောတာ ကာမဂုဏ်တို့အာယုံရော၌မေမျောမွန်နေသေးကြောင်းဖြစ်၏ကာမဂုဏ်အာယုံနဲ့နစ်နေပြီမျောနေပြီဆိုလို့ရှိရင်ယုံနံကိုရှုဖို့တတိယအောင်မလားအဲ့ဒါပြောတာယုံနံကိုရှုလို့တတိမရဘူးဆိုရင် သူတန္တရာရှည်မလားတို့မလားအဲတဘောအပြစ်တဘောကသေးသေးသေးသေးမနေဘူးလားအဲ့ဒါပြောတာယုံနံရှုဖို့မေ့နေတဲ့ပုဂ္ဂိုလ်တော့တန္တရာမဆုံးနိုင်တဲ့အတွက်တဘောအပြစ်တဘောကထက်ခါထက်ခါတာသေးနေတော့တာပဲတဲ့ဒါပြောတာ ကာမဂုဏ်တော်အာယုံကျော်၌မေမျောမွန်နေသေးကြောင်းဖြစ်၏မလစ်တတိဖြစ်တိုင်းတိကမလစ်တတိဖြစ်တိုင်းတိကဆိုတာရုပ်ထင်ရှားရှားဖြစ်ပေါ်လဲထင်ရှားဖြစ်ပေါ်တဲ့ရုပ်ကိုသိလိုက်တယ်စိတ်နံတရားထင်ရှားဖြစ်ပေါ်လဲထင်ရှားဖြစ်ပေါ်တဲ့နံတရားကိုသိလိုက်တယ်အဲ့လိုဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းရှုသိရှုသိရှုသိရှုသိနေနိုင်ပြီဆိုတဲ့အခါကျတော့ ရုပ်ရဲ့အနိစ္စဒုက္ခအနတ္တနာမ်ရဲ့အနိစ္စဒုက္ခအနတ္တသိမြင်မလားဘူးလားအဲ့ဒါတော့သိမြင်လာပြီဆိုတော့ဒီပုဂ္ဂိုလ်ကသန္တရာရှိမလားတူမလားတူမယ်မြန်မြန်သန္တရာဝတ်ကလွတ်ပြီဆိုတော့သေအောင်မလားမသေးဘူးဒါကြောင့်ပြောတာမမေ့ရင်မသေးဘူးမေ့ရင်သေတယ်ဒါပြောတာပါတယ်တော့မမေ့ရင်မသေးဘူးမေ့ရင်သေတယ်ဒါပြောတာ ကာမဂုဏ်တော်အာယုံကြော၌မေမျောမွန်နေသေးကြောင်းဖြစ်၏မလစ်တတိဖြစ်တိုင်းတိကမြည်သည့်ခါမျှမသေးရသည်ဒုက္ခနှောင်ဖို့လွတ်ကြောင်းသည်ဟုတ်ကဲ့လားမေ့တာကောင်းသလားမမေ့တာကောင်းသလားဆိုကာမဂုဏ်တော်အာယုံကြော၌မေမျောမွန်နေ သေကြောင်းဖြစ်၏မလစ်တတိဖြစ်တိုင်းတိကမြည်သည့်ခါမျှမသေးရသည်ဒုက္ခနှောင်ဝလွတ်ကြောင်းသည်ကာမဂုဏ်တော်အာယုံကြော၌မေမျောမွန်နေ သေကြောင်းဖြစ်၏မလစ်တတိဖြစ်တိုင်းသိကမြည်သည့်ခါမျှမသေးရသည်ဒုက္ခနှောင်ဝတ်လွတ်ကြောင်းသည် ဦးဇင်းကြီးဆိုတာနဲ့ဒီဘက်ရောက်သွားနော်တရားကလည်းဟိုရောက်လဲတရားဒီရောက်လဲတရားတရားကြီးပါလားနော်တရားကပဲမလွတ်နိုင်ဘူးဖြစ်နေဒီတော့အဲ့ဒါဦးဇင်းကြီးကလည်းပါလာဆရာတော်ကြီးကအောက်မိတယ်ဘယင်ကတိချပင်ထားတယ်လို့အောက်မိတယ်ဦးဇင်းကြီးကတော့တက်တက်ခတ်တီရီနဲ့ပဲအကြောင်းရကြီးလိုက်လာတာဒါနဲ့ဘယင်ကဆရာတော်ကိုခါသာခင်တကောင်လှူ ဦးဇင်းကြီးလည်းခါသားခင်တကောင်လူနှစ်ပါးထိုင်ညဖုံးပေးကြဖုံးပေးကြတဲ့အခါကျတော့ဘယင်လက်ထဲမှာဘယ်နှကောင်ကြံသေးတော့အဲသူကမှန်ထတာငါတကောင်စားရန်တော်နှစ်ပါးကတန်ဃာတော်နှစ်ပါးကနှစ်ကောင်ငါကတကောင်ငါနာပြက်ပြီးတဲတာလဲပြောက်ကြောငါရဲ့ချင်းချင်းလဲပြေကြောဟုတ်ကလားဒါနဲ့ ဆုံးကတ်တယ်ဟင်းကတ်တယ်ဆိုတာလိုက်ပွဲရှိရသေးတယ်တရိယာဒါနဲ့သူ့ကိုထားတဲ့အဲ့ဒီတကောင်ကိုဆရာတော်စီသွားပြီးတော့ဆရာတော်ဘုရားခါသားနောက်ထအလှခံတော်မူပါဘုရားဆရာတော်ကြီးကလက်ကတပိတ်ပေါ်လက်ကပြီးတော့မလိုတော့ဘူးမင်းကြီးဒီသဘောနဲ့ကာလိုက်တယ်ဒါနဲ့ဥစဉ်ကြီးပြီးတော့သွားလိုက်တယ်အရှင်ဘုရားခါသားနောက်ထအလှခံမအောင်ဘုရား ဦးဇင်းကြီးကဘရင်လက်ထက်ကခါသားတစ်ချက်ကြည့်လိုက်ပြီးတော့အသာစိတ်စိတ်နေလိုက်တယ်အတိဘယ်ပါလဲဟမ်အဲဘရင်ကြီးထက်လေဟုတ်လားထက်လေဒါနဲ့မတားတာနဲ့ဘရင်ကအဲ့ဒီခါသားတစ်ကောင်လုံးထက်လိုက်တယ်ဦးဇင်းကြီးလည်း ဘယင်လာပြီးလိုက်ပွဲမလိုက်ခင်ကလေးကပထမတစ်ကောင်ကဂုံနှင့်ပြီအဲ့ဒါဒီဒုတိယတစ်ကောင်လည်းပြိုက်ခနဲ့ဂုံသွားတယ်တော်တော်အစားကောင်းတဲ့ဦးဇင်းကြီးကြော်ကြော်နဲ့ဘယ်နဲ့နေလဲမသိဘူးသူကသာနဲ့ဒီနေ့တော့မင်းရတာတယ်မဟုတ်ဘူးလားအဲအဲ့ဒါနဲ့ခါသာ၃កောင်ကုန် ဦးဇင်းကြီးလည်းပြန်အဲဆရာတော်ကိုဘယင်ကတိုးတိုးလျှောက်သေးတယ်ဆရာတော်ဘုရားဒီလိုပစ္ဆာသမဏအဖြစ်ခေါ်တဲ့ပုဂ္ဂိုလ်များဟာအတိုင်းဒါပမာဏတိဝတရားတိတတ်တဲ့ပုဂ္ဂိုလ်မျိုးခေါ်ဖို့သင့်ပါတယ်ဘုရားလို့တိုးတိုးလျှောက်လိုက်တယ်အဲတော့မှဆရာတော်ကနားလည်လိုက်ပြီဩဟိုဦးဇင်းကြီးကဘယင်ပင့်တာမဟုတ်ဖဲဘူးကြီးငါခေါ်တာလည်းမဟုတ်ဘူး ။ဟောသူနောက်ကနောက်ရောက်ခံလိုက်လာတော့ဒီလိုဟာကြီးတွေဒီလိုဟာရှိသေးတာ哦။ဒါပေမဲ့သူကမပြောဘူး။ဆရာတော်ကြီးကတော့အမင်းပြဘူး။မင်းကြီးဒါဖုံးဘုန်းကြီးနောက်ကပါလာတဲ့ပစ္စာသမဏမဟုတ်ဘူးသူဟာသူလာတာလို့ဒီလိုမပြောလိုက်ဘူး။ပြောရင်ဘာဖြစ်မလဲ။အဲကိုရောကြီးတခါတည်းပဲထိတ်တုံးခတ်ခံရမှာပေါ့မဟုတ်လားမပင်မနဲ့လိုက်လာတယ် မပြောပါဘူးဆရာတော်ကြီးကတန်နဲ့ပြန်ကြွသွားတနေ့ပြင်ကမောင်ဒိတ်တာပြောမောင်ဒိတ်တာရဲ့ကဲပန္တကူခါသားနောက်တနေ့ကျတော့လောက်ပါအောင်ဆိုတော့မောင်ဒိတ်တာလည်းဆက်ကဆက်ကတော့ခါသားသုံးအောင်ဘယင်ကလည်းထုံးစံအတိုင်းစားဥစားပြသံဃာမကဖက်သူဘယ်တော့မှမစားလို့ထားဆရာတော်ကနောက်တနေ့ကျတော့ဆရာတော်ရဲ့ဝေယဝိဆဆောင်ရွက်တဲ့ ကိုရင်လေးခုနှစ်သားပစ္ဆာသမဏဖြစ်ခေါ်လာအကာယဘလို့ဖြစ်သွားဟင်းရဲ့ဘလို့ဖြစ်သွားဟမ်ကိုရင်လေးခုနှစ်နှစ်သားခေါ်လာခုနှစ်နှစ်ခေါ်လာတော့အရင်ကလိုပဲဘယင်ကခါသားတကောင်စီက ရာတော်တကောင်ကတော့ဆရာတော်လည်းယင်ကလိုပဲကတ်တဲ့အတိုင်းပဲလက်ခံလိုက်တယ်။နောက်ကိုရင်လေးကတော့ကိုရင်လေးကလာပြန်တယ်လက်ထောင်ပြတယ်။လက်ထောင်မှုသူကကိုေးပြလိုက်ဒီလိုလေးလှုပ်ပြတယ်။ဟဲတဝက်ပါတဲ့။အဲ့တော့ကမင်းများဖြစ်နေလားမသိပါဘူးအဲ့ကိုဟဲမင်းကသိနေလို့မလို့အဲ့ဒါဒါနဲ့ဘယင်ကခါသားတချမ်းပဲကိုရင်ထဲလောက်လူလိုက်တယ် လောင်းလှူလိုက်ပြီးတော့ဆရာတော်လည်းဖုံးပေးကိုရင်လည်းဖုံးပေးထိုင်ဖုံးပြီးတော့ခုနလိုပဲလိုက်ပွဲပြင်ကသွားကတ်ကတ်တော့ဆရာတော်လက်ကထွက်လိုက်တော့နောက်တစ်ခါပြင်ကကိုရင်စီသွားပြီးတော့ကိုရင်လိုက်ပွဲယူပါဦးကိုရင်ကလည်းအသာလက်ကလိုက်တယ်လက်မခံဒီတမှာဆရာတော်ရောကိုရင်ရောပြည်စုံမှာဘယင်ကမလားမကမှသွားပြီးထိုင်ပြီးတော့သူလည်းပဲခါသားကိုပွဲတော်တယ်သူဘလောက်များတယ်ရလဲ ဟမ်တကောင်ဝဲအဲသူကစားရင်းနဲ့သူကတွေးမိတယ်ဘယ်လိုတွေးမိလဲဩဝတ္တရားတိပမာဏတိတဲ့ပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့ငါမှာခါသားတကောင်ဝဲတောင်စားရတယ်မနေ့ကဆိုလို့ရှိရင်မသိတဲ့လူကြောင့်ငါမှာတကောင်မှမစားလိုက်ရဘူးအဲ့ဒါနဲ့ကိုရင်ကိုသိကြည်ညိုသွားတယ် ကိုတကောင်ဝဲစားရလို့ကြီးညိုတာလားကိုရင်ကကြီးညိုစရာမှုကြီးညိုတာလားဘာဖြစ်လို့ဘယ်လိုကြီးညိုစရာဖြစ်လဲအတိုင်းရှိကိုပမာဏကိုသိလို့ဒါနဲ့ဆရာတော်လျှောက်တယ်စားပြီးတော့လောက်ပါသတိပြင်ကဆရာတော်ဘုရားတဲ့ဥဂ္ဂဟိတဝတ္တ ဝတရားကိုကောင်းကောင်းသင်ကြားထားပြီလို့နားလည်တဲ့ပုဂ္ဂိုလ်ကိုအကြောင်းပြုပြီးတော့တပည့်တော်ဒီကနေ့ခါသားတကောင်ပွဲတောင်စားလိုက်ရပါတယ်ဗျာစားစားခြင်းလည်းပြည်တည်တဲ့နာလည်းပျောက်သွားပါတယ်ဗျာအဲ့ဒီခါသားစားလိုက်တာနဲ့နားတဲ့ကပြည်တွေကတခါတည်းထွက်ကြလာတယ်ထွက်ကြပြီးပျောက်သွားရောတဲ့အဲ့ဒါနားပြည်ရင်ခါသားစားကြဟုတ်ကဲ့လားဘာသာစားဘယ်ဘယ်ရရနိုင် ။အော်တော့ရရလား။ရန်ကုန်မှာလေဘယ်ဈေးမှာရ။တန်ဈေးရလား။မရဘူးလား။အော်ကျောင်းကြီးဈေးမှာတစ်ခါလေးကြည့်ရတယ်။အင်း။အဲဈေးကပကြည့်တော့ဘယ်လောက်တဲ့တော့။တကောင်ဘယ်လောက်တဲ့။ပိတ်တာနဲ့လား။တပိတ်တာဘယ်လောက်တဲ့။ရားကြောတယ် ကျော်မှာပဲကွယ်အဲပြက်သားတောင်60 90ဖြစ်နေပြီဝက်သားတောင်90ဆိုတော့ရာကျော်ရောပေါ့နော်ခါသားဆိုတော့ခဲခဲရင်းရင်းကောင်းတဲ့ကောင်းပုံရဒီတော့ကြည်ညိုလို့ဘယင်ကကိုရင်နဲ့ကိုရင်လျှောက်တယ်ကိုရင်ကိုတပြီးတော့ကြည်ညိုလိုက်တာတဲ့ဒါကြောင့်မလို့ကိုရင်ကိုတပြီးတော့ဆုံးဝတ်ရှစ်ဝတ်လှူပါတယ်ဖရာတဲ့ကိုရင်ကဒကာကြီးတဲ့အဲ့ဒီဆုံးဝတ်ရှစ်ဝတ်ကို ကိုရင်ရဲ့ဥပ္ပဇ္ဇဆရာကိုကိုရင်လှူလိုက်တယ်လှူလိုက်ပြီးတဲ့ကဲဒါဖြင့်နောက်ထပ်ရှေ့ဝတ်လှူပါတယ်ဗျာတဲ့အဲ့ဒီတခါကြီးလှူတဲ့ရှေ့ဝတ်လည်းပဲစာရဆရာကိုကိုရင်လှူလိုက်ပြီးတဲ့ဒါဖြင့်နောက်ထပ်ရှေ့ဝတ်လှူပါတယ်ဗျာတဲ့အဲ့ဒီရှေ့ဝတ်လည်းပဲကိုရင်နဲ့ဆရာတူတပြည့်ဖြစ်တဲ့သတင်းသုံးပေါ်တန်ဃာတွေကိုရင်လှူလိုက်တယ်တဲ့ဒါဖြင့်နောက်ထပ်ရှေ့ဝတ်လှူပါတယ်ဗျာအဲ့ဒီခါကျမှကိုရင်ကစိတ်စိတ်နေတော့တယ်ဘာမှမပြောဘူး အဲ့ဒီရှိဖို့ကတော့ဘယ်သူအတွက်တော့အဲသူတို့အဲ့ဒါလို့အတိုင်းရှိပမာဏသိလို့ကျင့်ဝတ်နဲ့ပြည့်စုံတဲ့အတွေ့တဲ့အထူးသဖြင့်ပဋိက္ခဏေမတ္တညုတာခံယူမှုမှာအတိုင်းရှိကိုသိလို့အနုပန္နင်စမဖြစ်ပေါ်သေးသောလာပင်စွသွမ်းဝတ်16ဝတ်လား64ဝတ်ဒီလဲဥပ္ပန္နဖြစ်ပေါ်လာ၏တဲ့ဟောသွမ်းဝတ်ဘယ်နှုတ်ဖြစ်ပေါ်လာ64ဝတ်နော် ဟုတ်သလားရှင်းဝရှင်းပေါင်း၄ချိန်လူတာမဟုတ်လားဟမ်ပါတယ်အော်32လားอืมဒီကသင်္ချာအတွက်ကောင်းတာ哦နော်အလီမိတ်နေလို့ဒီတော့အဲ့ဒါလို့ဘယ်နေရာမှာမျိုးမဆိုပဋိက္ခဏေမတ္တညုတာတဲ့ခံယူမှုမှာအတိုင်းရှိသိပါတဲ့အထူးသဖြင့် စားတောက်ဖွယ်အာဟာရမှာအတိုင်းရှိသိပါတဲ့နောက်ပရိဘောဂေမတ္တညုတာအသုံးစားစားတောက်တဲ့အခါမှာအတိုင်းရှိသိတယ်ဆိုတာကတော့တဲ့ပိစ္ဆွခဏဆင်ញင်းပြီးစားပါတဲ့အဲ့ဒါလို့ဆင်ញင်းပြီးစားခြင်းဟာသုံးဆောင်တဲ့အခါမှာအတိုင်းရှိသိတာပဲတဲ့သို့တော့ယောဂီများကြတော့ဘယ်လိုလုပ်စားလဲရှုမှတ်ပြီးစားတယ်မဟုတ်လား ပိစုခဏဆင်ញင်းစားတာနဲ့ရှုမှတ်စားတာဘယ်ဟာက ပိုးပြီးတော့အကျိုးသက်ရောက်မှုရှိမလဲအဲ့တော့ရှုမှတ်စားပြီဆိုလို့ရှိရင်ပရိဘောဂေမတ္တိညုတာမဖြစ်ပေဘူးလားစားတော့သုံးဆောင်ရမှာအတိုင်းရှိကိုသိသည်ဒါကြောင့်မလို့ယောဂီတို့အစားအသောက်မှာအတိုင်းရှိသိကြဆိုရင်ဘာဆိုလိုတာလဲရှုမှတ်ပြီးစားပါဒါပြောတာဟုတ်ကဲ့လားအဲ့ဒါပြောတာဘောဇနေမတ္တိညုတာစား အစာအသောက်၌အတိုင်းရှိတိရရင်းသည်လေဟောဒီဖြစ်၏နောက်တရားတစ်ချက်ကဇာကရိယာနုယောဂတဲ့ရှုမှတ်မှုကိုမပြတ်အားထုတ်နေရမယ်တဲ့ပါတယ်တော့ရှုမှတ်မှုကိုမပြတ်အားထုတ်နေရမယ်တဲ့ဇာကရိယာနုယောဂောစတတိဒီဟုသော노ကြာမှုနှင့်မပြတ်ရှင်နေခြင်း၎င်းတဲ့ ရှုမှတ်နေတယ်ရှုမှတ်မှုတတိဖြစ်နေတယ်ဆိုတော့နိုးကြနေသလားအိတ်နေသလားမေ့နေသလားတတိယနေသလားတရိယာနေတယ်အဲ့ဒါကိုဇာကရိယာပြောတာဇာကရိယာနိုးနိုးကြားကြားရှိပါဆိုတာအမြဲရှုမှတ်နေပါနိုးနေသမျှတစ်ချိန်လုံးရှုမှတ်နေပါဒါပြောတာအဲ့တော့နိုးနေသမျှတစ်ချိန်လုံးရှုမှတ်ပါဆိုတော့ဘယ်လိုရှုမှတ်မှရမှလဲဆိုတော့ ဒီဝတံစင်ကမေနာနိသစ္ဆာယအာဝရဏီဟိဓမ္မေဟိစိတ်တံပရိသောတေတိတနေ့လုံးနဲ့ဇင်းညာလျှောက်လိုက်ထိုင်လိုက်နဲ့ရှုမှတ်ပြီးတော့ကိလေသာនិဝရဏတွေပယ်တတ်ပါတဲ့မရှုမှတ်မိတဲ့အချိန်မှာကိလေသာမဝင်ဘူးလားဝင်တယ်ရှုမှတ်တဲ့အချိန်မှာမဝင်ဘူးတနေ့လုံးဆက်ဆက်မိအောင်ရှုမှတ်ရင်ဝင်အောင်မလား အဲ့ဒါကြောင့်မလို့တနေ့လုံးမနေ့6နာရီကနေပြီးတော့ည6နာရီအထိဇင်ညာလျှောက်လိုက်ထိုင်လိုက်ဇင်ညာလျှောက်လိုက်ထိုင်လိုက်နဲ့မပြတ်မလားရှုမှတ်နေပါတဲ့အဆောင်ကိုခဏခဏမပြန်မနဲ့တဲ့ဟောဘာကြောင့်အဆောင်ပြန်ရင်မရှုမှတ်တော့ဘူးတဲ့ရှုမှတ်မှုလွတ်ပြီဆိုလို့ရှိရင်တော့ကိလေသာအဖော်တွေကြီးပဲဒင်းဉဏ်ပြည့်ဖြစ်မနေဘူးလားအဲလိုဆိုလို့ရှိရင်ဘာလဲ ဖောင်စည်းရင်ရေနစ်မနေဘူးလားဟုတ်ကဲ့လားဖောင်စည်းရင်ရေနစ်နေတာရေကူကူးရင်လို့မလို့ဖောင်ပေါ်တက်စည်းပါတယ်ဆိုမှခဏခဏနစ်နေတယ်ဆိုတော့ခྱི་ရောက်သေးရဲ့လားမရောက်တော့ဘူးဒါကြောင့်မို့အဆောင်ခဏခဏမပြန်မနဲ့ပြန်တဲ့အခါမှာလည်းလှုပ်เสียရှိတာကိုလှုပ်ပြီးချက်ချင်းဓမ္မယုံပေါ်ပြန်လာပါတဲ့အဲ့ဒါသာဂရိယာနုယောဂပဲဟုတ်ကဲ့လား တချို့အဆောင်ခဏခဏပြန်လာတွေ့တယ်အဆောင်ကြပြန်တော့လည်းအကြာကြီးအမှန်ကဓမ္မယုံမှာပဲမနေ့3နာရီခွဲကနေပြီးည10နာရီအထိမပြတ်မလားတစ်ချိန်လုံးရှုမှတ်ပွားများအားထုတ်နေရမှာအဆောင်ကိုပြန်တယ်ဆိုတာကခဏတစ်ဖြုတ်ကိစ္စရှိလို့အဲ့ဒီကိစ္စပြီးတာနဲ့ပြန်လာရမှာအဲတချို့ကအဆောင်မှာသွားနားရသေးတယ်အောင်မလို့နားနေနားနေသေမင်းဆွဲသွားမှာပေါ့မဟုတ်ဘူးလားနားတဲ့အခါရှုမှတ်မှုရှိလား မေ့မနေဘူးလားမေ့ရင်သေရောပေါ့မဟုတ်လားအဲ့ဒါမမေ့ရင်မသေးဘူးဒါကြောင့်မို့အဆောင်ခဏခဏမပြန်နဲ့ပြန်တဲ့အခါလဲအဆောင်ထဲမှာရှုမှစကားမပြောနဲ့ချက်ချင်းပြန်နဲ့အဲ့ဒါလိုလုပ်ပါသာဂရိယာနုယောဂောသတတိဒီဟုသောနိုးကြမှုနဲ့မပြရှင်ခြင်း၎င်းဝါရှုမှတ်မှုကိုမပြအထုတ်ခြင်း၎င်း တနေ့လုံးမနေ့6နာရီညနေ6နာရီထိဈဉံလျှောက်လိုက်ထိုင်လိုက်နဲ့အဲ့ဒါလိုအထုတ်ပြီးတော့တဲ့ညကြရဲ့တော့ဘာလုပ်ရမလဲလို့ဆိုတော့စကားပြောတဲ့အခါပြောပြီးတော့အိတ်တဲ့အခါအိတ်ပါဒီလိုမဟုတ်လားဟမ်မဟုတ်ဘူးလားညကို၃ပိုင်းပိုင်းမှာတဲ့ညဆိုတော့မိုးချုပ်6နာရီကနေပြီးနောက်တနေ့မနေ့6နာရီထိပေါ့ဘယ်နှနာရီရှိတော့12နာရီဘယ်နှပိုင်းပိုင်းရမှာ ပထမပိုင်းကဘယ်နှစ်နာရီလဲ၄နာရီဒုတိယပိုင်းက၄နာရီတတိယပိုင်းကပထမပိုင်းကိုညစ်ဥယံခေါ်သည်ဒုတိယပိုင်းကိုသကောင်ယံခေါ်သည်တတိယပိုင်းကိုမိုးတော့ယံခေါ်သည်ဟုတ်ကဲ့လားပထမပိုင်းဘာခေါ်လဲညစ်ဥယံအလယ်ပိုင်းကမိုးတော့ယံဟောတန်းကောင်ယံနောက်ဆုံးပိုင်းက မိုးသောက်ရအဲ့ဒီမှာဒီလိုမိတ်ကြတယ်မြတ်စွာဘုရားကအကရေမင်းပြောတဲ့၄နာရီတော့ရောက်ပါပြီဟင်ရတိယပထမယမစင်ကမေနနိတိစေယနိတိဇာယအာဝရဏိဟိတမေစိတ်တံပရိသောတေတိညစ်ရဲ့ပထမယံပတ်လုံးလည်းပဲတဲ့ဇဉ္ဉံလျှောက်လိုက်ထိုင်းလိုက်ဇဉ္ဉံလျှောက်လိုက်ထိုင်းလိုက်နဲ့ဇဉ္ဉံလျှောက်ရှုမှတ်လိုက်ထိုင်းရှုမှတ်လိုက်နဲ့ စိတ်ထဲမှာကိလေသာនិဝရဏမဝင်အောင် မပြတ်မလတ်ကြိုးစားအထုတ်ပါတဲ့ပထမယံပတ်လို့ဟုတ်ကဲ့လားအဲ့တော့ဘဏ္ဍနာရဘဏ္ဍနာဤထိလဲ6နာရီကနေ10နာရီအထိရတ္တယမဇ္ဈိမာယာမေတိဟသေယံကပေယပါရိပါဒံဣဇာဒယသတောသံပဇာနောဥဋ္ဌာဏတိညာမနတိကတဝါ ရတိယမိသိမေယာမေညင့်ဤတကောင်ရ၌ညင့်ဤတကောင်ရ၌ဒက္ခိနေနပတ္တိနာလက်ရနံပါဖြင့်မာရေခြေတော့တစ်ဖက်၌ပါရန်ဣဇာဒာယနောက်ခြေတော့တစ်ဖက်ကိုနင်းနဲ့လွန်ထပြီးတော့တတော်ရှုမှတ်မှုတတိရှိသည်ဖြစ်၍သံသနာနော မှန်စွာအပြားအထင်သိသည်ဖြစ်၍ဥဋ္ဌာဏသိညာမနဲ့ကြလင်စောစောထမယ်ဆိုတဲ့အမှတ်သိညာကိုမနတိကတဝါစိတ်၌ထား၍ဒီဟာတေယံကပေယရှင်သေးဣတလူအိယာဤတဲ့ဟောဘလို့ရမှာလဲဩတရားထုတ်တဲ့ယောဂီကလည်းရှင်သေးနဲ့တူပါသေးနော်ရှင်သေးနဲ့တူပါသေးတယ်ညာဘက်ကိုစောင်းပါတဲ့ ဘယ်ဘက်ဒူးဘယ်ဘက်ဒူးရဲ့ရှေ့ကိုညာဘက်အထက်ဒူးကနည်းနည်းလေးကိုယ်ဝေးလေးထားပါတဲ့ဒူးစစ်ချင်းချင်းမျက်စီချင်းမထိအောင်ထားပါတဲ့ထားပြီးတဲ့အခါကျတော့လက်ကလည်းအလိုက်အသင်ထားပြီးတော့အလိုက်အသင်ထားပြီးတော့ရှင်သေးအိတ်တယ်လို့အိတ်ပါတယ်သို့တော့ရှုမှတ်ရင်ပျော်သွားပါစေတဲ့တတောသံပဇာနောတတောရှုမှတ်မှုရှိသည်ဖြစ်၍သံပဇာနောမှန်စွာအပြာအချင်းသည်သည်ဖြစ်၍ရှုမှတ်မှုရှိပါစေတဲ့ ဒါရမကသေးဘူးနှလုံးသွင်းလိုက်ပါအောင်နော်ဥဋ္ဌာဏသညာမနတိကတဝမနဲ့ကြစောစောထမယ်လို့ဒီလိုနှလုံးသွင်းလေးလဲထားလိုက်ပါအောင်အဲ့ဒါလို့ဆိုပြီးတော့ရှုမှတ်လျက်ပဲအိပ်ပျော်သွားပါစေတဲ့ရှုမှတ်လျက်အိပ်ပျော်သွားပြီဆိုလို့ရှိရင်တော့နိုးလာလို့ရှိရင်တော့လေအိတ်တုံးကလက်ထားခေါင်းထားခြေထားတဲ့အနေထားမပြတ်ဖဲနဲ့နိုးတယ်မရှိမှပဲအဲ့လို့ရှိရင်တော့ဒီလိုဟုတ်ချင်မှဟုတ်မယ် ခါတည်းကခေါင်းမော်ခြေတော့ရောက်ချင်လဲရောက်တယ်အဲ့ရဘောကန့်လန့်ဖြစ်ချင်လဲဖြစ်နေဟမ်ဘယ်နဲ့တော့ဖြစ်လာနည်းနည်းဖြစ်ပါတယ်များများတော့မဖြစ်ဘူးလားအဲနည်းနည်းပဲဖြစ်တော့နည်းနည်းပဲအမှတ်လွတ်လို့ပေါ့ကွာနော်နည်းနည်းပဲအမှတ်လွတ်တော့နည်းနည်းဖြစ်တာပေါ့အေးတို့တို့တို့တို့ကတို့စီယာကျောင်းသားတွေတော့ဟင်းများများကြီးဖြစ်တယ်သူတို့ကမမှတ်တဲ့ကျောင်းသားတွေနဲ့တူတယ်ဟုတ်ပဲဟုတ်ပဲ တခါတရံချိုခေါင်းမော်ခြေတော့တင်လို့ခေါင်းကဘေးကျလို့နောက်ဘက်ရောက်လို့အဲ့လိုဖြစ်နေထားကြပါစို့ရှင်သေးအိတ်တယ်ဆိုတာတဲ့ရှင်သေးဟာမူလအိတ်တဲ့အချိန်ကလက်ထားခြေတာခေါင်းတာ အမိတာကိုနိုးတဲ့အခါကျတော့မပြတ်အောင်အိတ်တာတဲ့ဒါကြောင့်ရှင်သေးအိတ်ကြီးအိတ်ဆိုတာအဲ့လိုပြောတာပါတဲ့ရှုမှတ်အိတ်လို့ရှိရင်မပြတ်ဘူးပေါ့ရှုမှတ်မှုတတိမရှိဘဲနဲ့အိတ်လို့ရှိရင်တော့ပြတ်တယ်ပေါ့ အချင်းနဲ့အချင်းနဲ့တူအောင်အိတ်တယ်ဆိုတာဒါပြောတာဒီတော့ကဲသကောင်ရံတော့အိတ်တော်ဟုတ်ကဲ့လားသဘောမကျဘူးလားဟိုကြိုက်တာနှုံးရမြတ်စွာဘုရားနော်ဒီလိုမြတ်စွာဘုရားမျိုးမှာကြီးညိုရင်းနဲ့နော်ဘာဖြစ်လို့အိတ်ခွင့်ပေးလို့နော်အဲ တီးတဲ့ဘုံတကောဘုံတော်တကောတော့ကြီးတဲ့မြတ်စွာဘုရားမြတ်စင်တော့နေ့ဘက်ပါအိတ်ခွင်ပေးမယ်အဲ့လိုဆိုပိုးကောင်းနော်ဟုတ်ကလားအကာကောင်းလားကောင်းအေးဒီနာဂိုင်းဒါဖြင့်မင်းသိမယံသကောင်းယံအိတ်တယ်ဆိုတာဘယ်နှနာရီလဲဘယ်ချိန်ကဘယ်ချိန်ကြီးလဲ10နာရီကနေ2နာရီထိဟုတ်ကလား 7နာရီကနေ2နာရီဆိုတော့2နာရီဒေါင်နဲ့ထုတ်လိုက်တာနဲ့အိတ်3နာလဲစောစောထမယ်လို့နှလုံးသွင်းထားတော့ဒေါင်နဲ့ထုတ်လိုက်တာနဲ့ဒီအတန်ကြားတော့ကြားတယ်ကြားတယ်နိုးတယ်နိုးတယ်ထတယ်ထတယ်နဲ့မထကြဘူးလားဟမ်ထကြတာနဲတယ်ထကြတာနဲတယ်ဆိုတော့အဲ့ဒီ2နာရီထတဲ့လူရှိလို့လားဩ ဒီတော့ထပြီးတော့တဲ့အဲ့ဒီနိုးတဲ့စိတ်ကစပြီးရှုပါတဲ့မျက်စိဖွင့်ညနာဖွင့်တာကစရှုပါအရာထညနာထညနာထားတာကစရှုပါလက်ထောက်တာကရှုပါဟိုဘက်လက်ဒီဘက်လက်ရှုပါဆောင်းခွာဆောင်းခေါက်ရှုပါအကုန်လုံးရှုပါတဲ့အဲ့ဒီကလေးကရှုလိုက်တာနောက်တနေ့အဲ့ဒီနေ့ည အဲ့ရဝင်သည်အထိအိပ်ပျော်သွားသည်အထိရှုမှတ်မှုမလွတ်ပါစေနဲ့တဲ့အဲ့ဒါကိုဇာကရိယာနိယောကနိုးကြနေတာတဲ့ဘာလုပ်နေတာတဲ့တော့နိုးကြနေတာတဲ့အဲ့ဒါလို့နိုးကြနေပါတဲ့ဒီလိုဆိုလို့ရှိရင်နိုးရဲကရှုလိုက်တာမိုးသောရံတရံလုံးမနေ့6နာရီအထိထိုင်လိုက်ဇင်ညာလျှောက်လိုက်ထိုင်လိုက်ဇင်ညာလျှောက်လိုက်နောက်မနေ့6နာရီကပြီးတဲ့အခါကျတော့ နေ့ပဲရောက်ပြန်တော့လည်းပဲထိုင်လိုက်ဈဉ္ဉံလျှောက်လိုက်ဒီလိုမဟုတ်လားအဲ့တော့မြတ်စွာဘုရားအလိုတော်ဆိုလို့ရှိရင်24နာရီမှာဘယ်နှနာရီမပြတ်မလားအထုတ်ပြီးဘယ်နှနာရီနားရမလဲနာရီ20မပြတ်မလားအထုတ်ပြီးတော့သကောင်းရန်4နာရီနားပါတဲ့ဒီတော့မြတ်စွာဘုရားလက်ထက်ကယဟန္တာတွေမပေါ်ပဲနေတော့မလားဒီလောက်ကြိုးစားရင်မဟုတ်ဘူးလားအခုဒီမှာယဟန္တာအစောတောင်မနန်နေတာဘာကြောင့်လဲ အအိတ်ကလည်းများလို့အဆောင်ပြန်တာကလည်းများလို့ဇာကရိယာနုယောဂမပြည့်စုံလို့ပေါ့မဟုတ်လားအဲ့တော့အဲ့ဒီချွင်းရက်ပြင်လိုက်လို့ရှိရင်ဘုရားရှင်လက်ထက်ကအားတွေမိကောင်းမိနိုင်တာပဲကံဒီအချက်သုံးချက်တော်ပြီတကားအာဂါရဲ့9မိနစ်တောင်လွန်သွားပြီဒီတော့ သုံးချက်နော်မှတ်တာပါပါလဲနံပါတ်1ကအိန္ဒြိယသံဝရာအိန္ဒြေ6ပါးတရား6ပေါက်တတိနဲ့ပိတ်ဆိုပါနံပါတ်1ကဘောဇနေမတ္တညုမတ္တညုတာအစာသာအတိုင်းရှိသိပါနံပါတ်3ကဇာကရိယာနိယောကမပြရှုမှတ်ပါဒါမဟုတ်လားအဲ့ဒီသုံးပါးဟာအပန္နကပฏิပဒါပါပဲတဲ့ဒီသုံးမျိုးအတိုင်းကျင့်လို့ရှိရင်မௌချဂိမ့်တွေမဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ရမှာ စေကြပါသည်တဲ့ဒါကြောင့်အပ္ပန္နကအကျင့်ခေါ်တယ်ဆိုဣန္ဒြေစောင့်ပါဘောဇင်မှာတိုင်းထွာသိပါစေဣန္ဒြေစောင့်ပါဘောဇင်မှာတိုင်းထွာသိပါစေ အဲ့ဒီထက်ဘယ်နှချက်ပါသွားပါလဲပါပါလဲအိန္ဒြေဆောင်စည်းတာရဲ့ဘောဇင်အတိုင်းထွာအတိုင်းရှိသိတာရဲ့ဟုတ်လားအမြဲနိုးကြရှုမှတ်ပွားသုံးပါးဓမ္မမြဲပါစေအမြဲနိုးကြရှုမှတ်ပွား သုံးပါးဓမ္မမြဲပါစေသို့သုံးပါးဓမ္မပြည့်စုံကအပန္နကကျင့်သူပေသုံးပါးဓမ္မ ပြည့်စုံအာတဝဂုံခန်းနိဗ္ဗာန်စာမြန်းမိသူအမှန်ပေအာတဝဂုံခန်းနိဗ္ဗာန်စာမြန်းမိသူအမှန်ပေ မချွတ်မယွင်းဝတ်အတွင်းလွတ်ကင်းဖို့ရာသေးကြပေမချွတ်မယွင်းဝတ်အတွင်းလွတ်ကင်းဖို့ရာသေးကြပေ န္ဒြေဆောင်မှာနောက်တစ်ခါ အဲ့ဒီဒေသနာတော်နဲ့အညီမြင်နိုင်ကြတိုင်းနာနိုင်စားတိုင်းထိတိုင်းဒီတိုင်းကြံတွေးတိုင်းမလွတ်ရ မလဲရမလတ်ရအောင်အသေးစိတ်အမူအရာတွေကစပြီးတော့ရှုမှတ်ပွားများအထောက်ကြခြင်းအပြင်ဝိပဿနာဉာဏ်နဲ့တဆင်နဲ့တဆင်ရင့်ကျက်ပြီးတော့မဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုလျင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေ။